ဆိုတော့ဘုန်းဘုန်းတို့မိနစ်40လောက်တရားနာရနော်တင်ပါဗျာဒီနေ့သာသနာတော်နှစ်2566ခုပောဇာနှစ်1384ခုနေယုံလာဇန်ဒီနေ့မနေ့ခုနှစ်ရပါဗျာခုနှစ်2000 22ခု6လပိုင်း9ရက်တနင်္ဂနွေနေ့နေ့လက်ခင်းခါကာလအမေရိကန်နိုင်ငံမှာနေထိုင်တဲ့တက္ကမကြီးဒေါ်အေးကျော်3ရက်6လ2022ခုနှစ်မှာကြာရောက်မယ်ကြာရောက်ခဲ့တဲ့89နှစ်ပြည့်ဝင်းနေ့အထိမ်းအမှတ်နေ့နဲ့ဓမ္မပူဇာတရားအလှူပေးလူရတဲ့အခြေအခါကာလ လားပါဘုရားဓမ္မဒါနအလှူရှင်ဒကမာကြီးကအသက်ကကြီးလာတယ်နော်60လကတ်ဟုတ်လား80နဲ့9နှစ်ဒါဒီနေ့တရားတော့ဒီအဖွားအတွက်ပဲအဓိကကြည်ရွယ်ပြီးတော့ပြောမယ်လို့စဉ်းစားတာတင်ပါဘုရားကျန်တဲ့လူတွေလည်းပဲစဉ်းစားရစဉ်းကျင်ရအများကြီးပါပါလိမ့်အထူးသဖြင့်တော့ အသက်ကြီးတဲ့ပုံကိုယ်တွေအတွက်စိတ်ထဲမှာဒီအကြောင်းအရာလေးကိုတော့ပြောခြင်းနဲ့လို့အဲ့လိုလေးပုံစီထဲမှာတွေးပြီးတဲ့အကြောင်းအရာလေးတစ်ခုပြောမယ်လို့ဒီနေ့စီစဉ်ထားပါတယ်ဘုန်းတို့ဓမ္မပဒပါဠိတော်ထဲမှာဝိတာကကျောင်းမကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောခဲ့တဲ့ကထာတစ်ပုဒ်ရှိတယ်ကိန္နုဟာသောကိမာနံတော်နေဆံပစ္စလိတေတတိ အန္တကာရေနဩနတပฏิပန္နခဝေတထအတိပ္ပယ်ကဘာပြောလဲဆိုတော့နေဆံအမြဲမပြတ်ပစ္စလိတေတတိမိမိရဲ့စိတ်နှလုံးကို အပူဓာတ်မီးဓာတ်တွေကလောင်ကျွမ်းနေသည်ဖြစ်ပါလျက်ကိဏုဟာသောအဘဲကြောင့်ပျော်ရွှင်၍နေနိုင်ပြီတနည်းကိမာနံသောအဘဲကြောင့်နှစ်သက်၍နေနိုင်ပြီတနည်းဥစိတ်ထဲမှာ ဥလောင်းနေပါလေခင်နဲ့မအေးချမ်းပါပဲနဲ့ဘယ်နဲ့ကြောင့်ပျော်ပြီးတော့နေနိုင်တယ်ဘယ်နဲ့ကြောင့်နှစ်သက်ပြီးတော့နေနိုင်တယ်တဲ့ဒါပထမအတိတ်ပဲနောက်ဒုတိယအတိတ်ပဲကအန္တကာရေနဩနတ္တပฏิပန္နကဝေတ္ထအန္တကာရေနအမိုက်အမောင်ဒီဩနတ္တမိမိစိတ်နှလုံးကိုလွှမ်းမိုးနေသည်ဖြစ်ပါလေကိအဘဲကြောင့်ပฏิပန်အလင်းရောင်တည်းဟူသောစီမီကိုနကဝေတ္ထ မရှာပွေပဲနေနိုင်ပြီတည်းတဲ့ကိုယ်စိတ်ထဲမှာမတိမှုမမြင်မှုလို့ဆိုတဲ့မောဟအဝိဇ္ဇာအမိုက်တိုက်ကြီးဘုံတော့နေပါလျက်ကင်နဲ့ဘာကြောင့်သိနိုင် မြင်နိုင်တဲ့မြင်ခြင်းကိုဖြစ်စေတဲ့အလင်းရောင်အလင်းတက်ကို မရှာဘဲနေရတယ်အတိပဲလေးနှစ်ခုဒီကထာလေးကဘုံတို့မီးဆိုတာကိုဆန့်ကျင်ဘက် အတိပဲတစ်ခုနဲ့ဥပမာပေးထားဒါလေးကိုဘုံဘုံကစိတ်ဝင်စားအထူးသဖြင့်တော့အသက်ကြီးကြတဲ့ပုဂ္ဂိုလ်တွေအတွက်ဒီလေးနဲ့တဲ့တရားဒေသနာကိုကိုယ်စိတ်ထဲမှာနားလည်အောင်လုပ်ပြီးတော့စွမ်းအားရှိသမျှနိုင်နိုင်ကျင့်သုံးနိုင်ဖို့လိုမယ်ပေါ့။ဘာလို့လဲဆိုတော့အသက်ကြီးကြတဲ့ပုဂ္ဂိုလ်တွေဆိုတာက အာမနာနဲ့ပြောရရင်ပျက်စီးဖို့အတွက်ပို့ပြီးတော့ နီးကပ်နေပြီဒါကြောင့်အမှားစကားပုံတစ်ခုလည်းရှိတယ်လေနေမွန်းလွဲမှလှမ်းတဲ့စပက်ဖြာနာနာမွေရမေးဆိုတဲ့စကားအခုလိုလဲဆိုတော့ကိုယ့်အတွက်ကောင်းတာတွေလုပ်ဖို့အတွက်အခွင့်အလမ်းကအလွန်အလွန်မှနေပါသွားပြီပေါ့နော်ဒါကြောင့်အသက်ကြီးတဲ့ပုံကိုယ်တွေဟာအသက်ငယ်ကြသေးတဲ့ပုံကိုယ်တွေနဲ့နိုင်စာလိုက်လို့ရှိရင်ပို့ပြီးတော့ ပျက်စီးနိုင်ခြင်းများတယ်။ဒါကြောင့်မပျက်စီးသေးခင်မှာမိမိတို့အတွက်အဓိကကြတဲ့ကုသိုလ်လုပ်ငန်းကိုတိတိယောက်ယောက်လုပ်နိုင်ဖို့လိုတယ်။ဒါကြောင့်ဘုံဘုံကဒီလေးနဲ့တဲ့တရားဂါထာလေးကိုအဓိကအသက်ကြီးတဲ့ပုဂ္ ထာလေးကဘာကြောင့်မြတ်စွာဘုရားဟောခဲ့တာမိသူရဲ့ရက်တွေကိုတောင်းရင်သဘောကျပြီးတော့နောက်ယောက်ျားတွေမသိအောင်ရက်တောက်ချင်တာနဲ့ရှင်တော့ရမှာပဲဆိုတော့အကြောင်းတော်ရောက်တော့ နော်ရှိတော့မြတ်စွာဘုရားရဲ့ကြောင်းတော်ဆိုတာနော်အလွန်တိတ်ဆိတ်တဲ့သဘောမသိပင်နေတဲ့အများကြီးရှိတဲ့သဘောဒါမျိုးရှိတာဆိုတဲ့အခါကျတော့အဲ့ဒီဥယျာဉ်ထဲမှာကျောင်းကဥယျာဉ်ထဲမှာနော်အရက်တောက်ကြတာအဲ့ဒီချိန်မှာမြတ်စွာဘုရားကြွလာဒီအကြောင်းအရာကိုသိတဲ့မြင်တဲ့အခါမှာမာနကလည်းလှည့်စားတယ်လို့ဆိုတယ်အဲ့ဒီဝိတာကရဲ့အပေါင်းအဖော်တွေကိုဆိုတော့မဖွဲမရကြဆွေးကြနော်ကကြခုံကြ ဒီလိုအနေအထားမျိုးဖြစ်တဲ့အချိန်မှာမြတ်စွာဘုရားကအမှုပြေသွားအောင်အလုံးကိုထိတ်လန့်သွားအောင်မိုက်မှောင်ကြီးချပလိုက်တယ်လို့ဆိုတယ်မိုက်မှောင်သွားပြီဆိုတဲ့ခါကျတော့အလုံးကြောက်လန့်ပြီးတော့အမှုတွေပါလေပြေသွားတာပေါ့အဲ့ဒီအချိန်မှာမြတ်စွာဘုရားဒီဂါထာလေးကိုဟောတာဂါထာလေးရဲ့အဓိပ္ပာယ်ကဟိုစဉ်းစားတတ်လို့စဉ်းစားပဲဆိုလို့ရှိရင်အလွန်တရာမှကျေပြန့်တဲ့အဓိပ္ပာယ်ရှိတယ်ဓမ္မရတ္တတရားရဲ့ရတာကိုလည်းပဲအများကြီးပေါ်လွင်ထင်ရှားစေတယ်ကိန္ဓုဟာ သောကိမာနံသောနေဆံပစ္စလိတေတတိအတ္တကာရေနဩတ္တတပฏิပန္နကဝေတထကိုယ့်ရဲ့ရင်ထဲမှာကိုယ့်ရဲ့စိတ်ထဲမှာမငြိမ်းအေးပါပဲနဲ့ပူးနေလောင်းနေပါလှဲ့ကင်နဲ့ဘယ်နှကြောင့်မြန်နှစ်သက်ပြီးတော့ပြောပြီးတော့နေနိုင်ကြတယ်အေးဒါတစ်ချက်နောက်တစ်ချက်ကကိုယ့်ရဲ့စိတ်မှာတိနိုင်မြင်နိုင်တဲ့သဘောကင်းပြီးတော့ဘာမှမတိပဲမမြင်မဲနဲ့အမိုက်မောင်ကြီးဖုံးလွှမ်းခံထားရတယ်လို့ဖြစ်နေပါလေကင်းနေ ပြောရရင်အမှောင်ထဲမှာနေနေရပါလျက်ခင်နဲ့ဘာကြောင့်အလင်းရောင်ကိုမရှာဘဲနဲ့အလင်းဘက်ကိုမသွားဘဲနေနေတယ်လေအမှောင်ထဲမှာလည်းဘာကြောင့်ပြောနေတယ်လေလို့အတိတ်ပဲနှမျိုးပြောတယ်။တော့ဒီကာထာလေးကမီးကိုသူကဥလုံးနေဆိုတဲ့အနေထားနဲ့ဥပမာပေးလိုက်တာကတစ်ချက်။ဒါကတော့မကောင်းတဲ့ဘက်ကနေပြီးတော့ဥပမာပေးတာ။နောက်ဒီမီးကိုလည်းအလင်းရောင်ကိုဖြစ်စေတယ်လိုလားအပ်တယ်ဆိုတဲ့ ကောင်းတဲ့ဘက်ကကြည့်ပြီးတော့ပြေးလိုက်တဲ့ဥမာတစ်ချက်ဒါလေးကိုဘုံကစိတ်ဝင်စားဒါကြောင့်တစ်ချိန်လုံးကဒီကဒါလေးကိုပူသောမိကိုညှင်း၍လင်းသောမိကိုရှာပါဆိုပြီးတော့တရားကောင်းစီလေးပြီးပြီးတော့တည်ရပြက်ပြက်ဟောတာလည်းရှိအဲ့ဒါလေးကိုစိတ်ဝင်စားတယ်ဆိုရင်ရှာဖွေပြီးတော့နာယူကြည့်ဘူးနော်ဒီနေ့တော့ဘုံတို့အချိန်တူလေးအတွင်းမှာဒါလေးကိုတိတိမိမိလေးတက်ကြီးတဲ့ပုံကိုယ်လေးအတွက်ရည်ရွယ်ပြီးတော့ဟုတ်ကြပါဟုတ်လားဒါပထမအဓိပ္ပာယ်ကကိုယ့်ရဲ့စိတ်ထဲမှာကိုယ့်ရဲ့ယင်ထဲမှာ မပူလောင်မှုတွေရှိနေတယ်မငြိမ်းအေးမှုတွေရှိနေတယ်ဒါကိုအရင်သိအောင်လုပ်ရအဲ့ဒါကိုသိပြီလို့ရှိရင်ဥနေတာကိုမပူအောင်မငြိမ်းအေးတာကိုငြိမ်းအောင်ကိုကဘာလုပ်အောင်မလို့ကြိုးပမ်းအထောက်ရပူနေရတန်လန်းနဲ့ယောနေလောက်အောင်မမိုက်မဲတဲ့ဘူးဆိုတဲ့အတိပ္ပယ်မျိုးမြတ်စွာဘုရားကဆုလို့ခြင်းတာဟုတ်လားဒါကြောင့်နံပါတ်1ကိုယ့်ရဲ့စိတ်မှာမငြိမ်းအေးမှုတွေရှိတယ်ကိုယ့်ရဲ့စိတ်အခြေအနေဟာကောင်းမွန်နေတာမဟုတ် ငြိမ့်သက်နေတာမဟုတ်ငြိမ့်အေးနေတာမဟုတ်ဘူးဆိုတဲ့အခြေအနေမှန်ကိုနားလည်ရမယ်နော်အဲ့ဒါကိုနားလည်ပြီးတော့ဘာကြောင့်ဒီစိတ်ဟာပူလောင်နေရတာလို့မငြိမ့်မအေးဖြစ်နေရတာလို့လို့အကြောင်းရင်းကိုရှာတတ်ရမယ်ပြီးရင်အဲ့ဒီအကြောင်းတရားကိုတွေ့ပြီးဆိုလို့ရှိရင်အဲ့ဒီပူလောင်ခြင်းရဲ့အကြောင်းတရားတွေကိုတတ်နိုင်သမျှနေပါအောင်ဘုန်းဘုန်းတို့ကြိုးပမ်းအထောက်ကိုလုပ်မယ်ပေါ့နော်ဒါဘာကြောင့်ဘုန်းဘုန်းတို့ရဲ့စိတ်ကလုံးတွေကပူလောင်နေရတယ်ပင်ပန်းနေရတယ်ဒါကမပြောသေးခင်မှာကိုယ်စိတ်ဟာမငြိမ့်အေးဘူး နော်ပူလောင်မှုတွေနဲ့ပဲအနေများတယ်ဆိုတာကိုအရင်နားလည်အောင်လက်ခံအောင်သိအောင်လုပ်ဖို့တော့လိုအောင်မယ်လို့ထင်ဟုတ်လားဒါကြောင့်ကိုယ်စိတ်ကိုမကြမကြတတိကလေးနဲ့အမိဖမ်းမှကြည့်လိုက်အစိတ်ကလေးကငြိမ်းအေးနေတာလားချမ်းသာနေတာလားတက်တာနေတာလားဒါမှမဟုတ်ပူလောင်နေတာလားရှုပ်ထွေးနေတာလားပင်ပန်းနေတာလားလို့နော်တတိလေးနဲ့အမိဖမ်းမှကြည့်လိုက်များတော့ဖြစ်တော့ပင်ပန်းနေတာပဲများမငြိမ်မသက်ဖြစ်နေတာပဲများတယ်ဒီစိတ်ကလေးက ဒါကိုအရင်နားလည်အောင်ကြိုးစားရအောင်နော်ပြီးရင်ဒီဥစ္စာကိုဩဟုတ်သားပဲမြတ်စွာဘုရားဟောတာလည်းရှိရဲ့လေတတ္တဝါတွေဆိုတာသူသူကိုကိုအနုပါတမရာမဘိခဝေပဇာနော်ယဟန်တို့တဲ့တတ္တဝါတွေဆိုတာမငြိမ်းအေးမှုဥလောင်မှုမှာပဲပျော်ကြတာဒါရပြောရရင်စိတ်ဆိုတာပူတဲ့နေရာမှာပဲပျော်နေတာသူ့မှာပျော်စရာဆိုလို့ပူတာပူစရာတွေပဲရှိတာဒီလေးပဲမြင်မြတ်စွာဘုရားဟောတာတောင်ရှိတယ် ။ဒါမြတ်စွာဘုရားဖွင့်လာတော့မှဒီပူလောင်းနေရတာတွေမကောင်းဘူးငြိမ်းအောင်ဘလို့လို့ရမလဲလို့ငြိမ်းအေးချောင်းတရားကိုခေါ်တော့မှတတ္တဝါတွေဟာငြိမ်းအေးချောင်းတရားဘက်ကိုစိတ်ဝင်စားလာကြတယ်။အပူထဲမှာအမြဲပြုံနေတဲ့အပူကိုကြိုက်နေရတဲ့တတ္တဝါတွေကငြိမ်းအေးမှုဘက်ကိုစိတ်ဝင်စားတယ်ဆိုတာကကိုယ့်ရဲ့အစွမ်းမဟုတ်ဘူးအဲ့ဒါမြတ်စွာဘုရားရဲ့အစွမ်းပဲ။မြတ်စွာဘုရားရဲ့တဘာဝကြကြပြောနိုင်ဆိုနိုင်တဲ့ဒေသနာရဲ့အစွမ်းပဲ။ဟုတ်လား။ ဒါကြောင့်မြတ်စွာဘုရားရဲ့အကြောင်းကိုဘုန်းဘုန်းတို့ရဲရင်သောမြတ်ဘုရားဤအံ့ဘွယ်လေးပါဆိုပြီးတော့ကောင်းစဉ်လေးတက်ပြီးဒီအကြောင်းအရာကိုလည်းအကျေပြောတာရှိဟုတ်လားအဲ့တော့ပြောချင်တာကဘာလို့ငြိမ်းအေးလိုရတဲ့ပုံကိုယ်တွေဟာအစပထမကနဦးဘာကိုအရင်နားလဲဖို့လိုလို့ဆိုတော့ငါရဲ့စိတ်ဟာမငြိမ်းအေးသေးဘူးပင်မမှုနဲ့မတတ်တာမှုနဲ့သွားနေတာဆိုတဲ့အမှန်တရားကိုအရင်နားလဲအောင်လက်ခံအောင်လုပ်ရအောင်ပဲဟုတ်လားပြီးတော့မှဘာကြောင့်ပူလောင်ရတာတုံးဆိုတဲ့အကြောင်းတရားကိုရှာရမယ် အကြောင်းတရားတွေ့ပြီဆိုတော့မှအဲ့ဒီအကြောင်းတရားကိုဖယ်ရမယ်လောကကြီးတစ်ခုလုံးကအကြောင်းအကျိုးနဲ့သွားနေတာကြီးပဲနော်ပူစရာအကြောင်းရှိရင်ပူမှာပဲအေးစရာအကြောင်းရှိရင်အေးမှာပဲဒါပဲလေကိုအေးခြင်းတိုင်းအေးတာမဟုတ်ဘူးကိုမပူခြင်းတိုင်းလည်းမပူပဲနေတာမဟုတ်ပူစရာအကြောင်းနေခြင်းနဲ့ထည့်ထားရင်ပူမှာပဲဟုတ်တယ်မို့လားအေးစရာအကြောင်းမရှိဘူးဆိုရင်အေးမှာမဟုတ်ဒါကြောင့်ဘာကြောင့်ပူရတယ်လဲဘာကြောင့်မငြိမ်မသက်ဖြစ်နေရတယ်ဘာကြောင့်ငါရဲ့စိတ်ကလေးပင်ပန်းနေရတယ်ဆိုတာကိုဘုန်းဘုန်းတို့အကြောင်းတရားကိုမတော်မလို့ရှားရမယ် အဲ့ဒီအကြောင်းတရားကိုတွေ့ပြီဆိုတော့မှအဲ့ဒီအကြောင်းတရားကိုဘုန်းဘုန်းတို့ကနေပါသွားအောင်ရုပ်လျော့သွားအောင်နောက်ဆုံးချုပ်ငြိမ့်သွားအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မတော်တို့ကျွမ်းအထောက်ရအဲ့လို့ဆိုရင်နံပါတ်1ကိုမှကုလောင်မှုပင်မမှုနဲ့ဒီစီကလေးကသွားနေတာဆိုတာကိုသဘောပေါက်ပြီးတယ်ဆိုရင်အကြောင်းရှာကြည့်တယ်။ဘာကြောင့်ဒီစီကလေးကပင်မနေတာတော့ကုလောင်နေတာတော့မြတ်စွာဘုရားကတော့ຢာကဆိုတဲ့ဆွဲမဲ့မှုဒေါသဆိုတဲ့မကျေနပ်မှုမောဟဆိုတဲ့အမှန်မသိမှု ဒီသုံးမျိုးဟာစိတ်နှလုံးကိုရှု့မြိုက်နေလို့ဒီစိတ်နှလုံးဟာပူလောင်နေရတာလို့အဲ့ဒါလိုအကြောင်းရှာပြအဲ့ဒါကိုကိုယ်တိုင်လည်းပဲနားလည်အောင်ဆက်ပြီးတော့ကြိုးပမ်းရမယ်။အားကြောင့်ဘုန်းဘုန်းတို့ရဲ့စိတ်နှလုံးဟာပူလောင်နေတာတုံးလို့အကြောင်းရှာရင်ကိုယ်ကိုယ်တိုင်ရှာရင်အဖြေမှတွေ့ချင်မှတွေ့မယ်နော်။ကြာချင်းကြာနေဦးမယ်ပေါ့တွေ့မယ်ဆိုရင်တော့ရသော်ဘုရားရှာပြလိုက်တဲ့အခါကျတော့မြန်မြန်ဆန်ဆန်နဲ့မှန်မှန်ကန်ကန်အကြောင်းတရားကိုတွေ့ရမှာနော်။တွေ့ရတယ်။အားကြောင့်ဘုန်းဘုန်းတို့ရဲ့စိတ်နှလုံးဟာပူလောင်နေရတာတော့ ရှားပြားဆိုတဲ့ဆွဲမဲ့မှုမီးဒေါသဆိုတဲ့မကျေနပ်မှုမီးဟုတ်လားမောဟဆိုတဲ့တဘာဝတရားရဲ့အကြောင်းကိုအမှန်မသိမှုမီးမီးလို့တောင်ဟောတာနော်အာကကိဒေါတကိမောဟကိဟုတ်လားအာယုန်ရဲ့ပုံမှာဆွဲမဲ့ဒါစိတ်နှလုံးကိုလောင်ကျွမ်းသွားအောင်ရှုမြိုက်နေတဲ့အစွမ်းရှိတဲ့မိတစ်မျိုးဒေါတကိ တွေ့ရတဲ့အာယုန်တွေနဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့စီထဲမှာမကြည်နိုင်မချမ်းနိုင်ဖြစ်ပြီးတော့မကြည်မနှက်မှုတွေနော်ဖြစ်ပေါ်နေတဲ့သဘောဒါလည်းပဲစိတ်နှလုံးကိုပူစေတယ်လောင်စေတယ်ကျွန်းစေတယ်ကျိုးမဲ့ဖြစ်ပျက်စီးစေတယ်ဒါကြောင့်သူ့ကိုလည်းပဲနောတကိဒေါသမီမိနဲ့တွဲဟောဟုတ်လားနောက်ပြီးတော့မှမောဟကိဥက္ခဏရဲ့တဘာဝကိုအမှန်မသိဘူးဘဝနဲ့အတူတူသာနေနေတာဘဝအကြောင်းကိုမသိဘူးဘဝကိုတွေးကြရတွေးမြင်ကြရမြင်ထင်ကြရထင်ပြီးတော့ နော်အတွေးတွေနဲ့ကြက်စားပြီးတော့ပဲနေနေတာဘဝရဲ့ဖြစ်ပေါ်နေတဲ့အခြေအနေမှာသိမြင်နားလည်အောင်ကြိုးပမ်းအထောက်မှုကင်းတဲ့အတွက်ကြောင့်သိမြင်နားလည်မှုမရှိဘူးအဲ့ဒီသိမြင်နားလည်မှုမရှိတဲ့အမှန်တရားနဲ့ဝေးနေတဲ့ဒီစိတ်ဟာလည်းပဲပင်ပန်းနဲ့ပူလောင်နေသူလည်းပဲနော်စိတ်ကိုနော်လောင်စေတတ်တဲ့ကျွမ်းစေတတ်တဲ့မိတမျိုးပဲဆိုပြီးတော့သူ့ကိုလည်းပဲမပြောတော့မောဟကီလို့ဒီလိုဟောဟုတ်လားဒါဘုမို့လို့ငြိမ်းလို့ကြတဲ့ပုံစံတွေအတွက်မဖြစ်မနေသွားရမယ်လမ်းစဉ် နံပါတ်1ကိုယ်စိတ်နှလုံးလေးဟာဘလို့ဖြစ်နေတယ်လဲဆိုတဲ့အခြေအနေမှန်ကိုအရင်သဘောပေါက်အောင်လုပ်ရမယ်ဘလို့ဖြစ်နေတော့ပင်မမှုနဲ့သွားနေတာဥလောင်မှုနဲ့သွားနေတာမတက်တာမှုနဲ့သွားနေတာတကယ်တမ်းဟုတ်တယ်မဟုတ်လားဒါကိုအမိဖမ်းနိုင်ရမယ်နော်ပြီးရင်အဲ့ဒါလို့ဆိုရင်ဘာကြောင့်ပူလုံးပင်မရတယ်လဲဆိုအကြောင်းကိုဘာလို့မလို့ရှားရမယ်အခုမြတ်စွာဘုရားအကြောင်းရှာပြအကြောင်းဘယ်နှမျိုးအချင်းချုပ်ပြောလိုက်တော့၃မျိုးမာဂကိဒေါတကိမောဟကိဒီ၃မျိုးအဲ့ဒါလို့ဆိုရင်အဲ့ဒီအကြောင်းတရား ပူလောင်ခြင်းရဲ့အကြောင်းတရားဖြစ်တယ်ဒီမီးတွေကိုဘလို့ညှိမ့်သက်မလဲအမျိုးဆိုဘုရားတိတိကျကျအနာနဲ့ဆေးကိုတဲ့အောင်ပေးထားတာရှိဒါကဘုံဘုံကအခိတုတ်တန်တွေကနေယူပြီးတော့ပြောနေတာနော်ဣတိယပါဠိတော်မှာအခိတုတ်တန်ဆိုတာရှိတယ်အဲ့ဒီအဂိတုတ္တမမြတ်စွာဘုရားမိနဲ့တူတဲ့တရား၃မျိုးရှိတယ်။ညာကဒေါသမောဟဖြစ်တယ်ပေါ့နော်။အဲ့ဒီညာကဒေါသမောဟဆိုတဲ့မိ၃မျိုးကိုနော်ဘယ်ပုံဘယ်နည်းနှိမ့်တရမလဲဆိုတဲ့နည်းလမ်းကိုလည်းနော်။သူ့ယောဂနဲ့သူ့စီ အတိအကျသူကပေးတယ်အဲ့ဒီမှာမြတ်စွာဘုရားဘယ်လိုပေးတော့မြတ်စွာဘုရားပေးထားတာလေးကရေစရတ္တိတိဝါယုဒ္ဓသမ္မာသမ္ဗုဒ္ဓသာသနိနော်တေနိဗ္ဗာန်ပိတိရာဂကိနိစ္စံအတုဝတင်ညိနောဒောသကိပါဏမေတ္တာယနိဗ္ဗာန်ပိတိနရုဒ္ဓမမောဟကိပါဏပညာယယာယနိဗ္ဗေဒခမိနိဂါထာလေးနှစ်ပုဒ်ဖြင့်တတဝရရဲ့စိတ်ကိုပူလောင်အောင်ရှုံ့မြိုက်နေတဲ့ဒီမိသုံးမျိုးကိုဘယ်ပုံဝင်နည်းညှိမ့်သက်ရလဲဆိုတော့မြတ်စွာဘုရားနှီးပေးတယ် ဟုတ်လားဒါဘယ်လိုတွေ့ရတော့ဆိုတော့ဒီကတေနိဗ္ဗာန်ပင်တိရာဂကိနေဆံအတုပတင်ကြီးနော်ဆွေမဲမှု ဆိုတဲ့ຢာကမီးကိုຢာကကြောင့်ဖြစ်နေတဲ့အပူကိုမတင့်တယ်မှုလို့ဆိုတဲ့အတုပသဘောကိုစဉ်းစားဆင်ခြင်ခြင်းဖြင့်ဤတရပြီတဲ့။နော်ဘုန်းတို့စိတ်ထဲမှာဆွဲမဲ့မှုဟာအကြီးအကျယ်ရှိတယ်။ဟုတ်လား။အဲ့ဒါကဘယ်ပုံမှာဆွဲမဲ့တာလို့ကိုယ်ခန္ဓာကိုယ်ပေါ်မှာဆွဲမဲ့တာရှိတယ် နော်ကိုယ်နဲ့ယဉ်ဒီကျွမ်းဝင်တဲ့ပုဂ္ဂိုလ်တွေရဲ့ခန္ဓာတွေရဲ့ပုံမှာဆွဲမဲ့တာရှိတယ်။နော်ဆွဲမဲ့မှုကတက်မဲ့တွေရဲ့ပုံမှာဖြစ်တဲ့ဆွဲမဲ့မှုတွေတက်ရှိတွေရဲ့ပုံမှာဖြစ်တဲ့ဆွဲမဲ့မှုကပူပြီးတော့ကြီးတယ်။အဲ့ဒီတက်ရှိတွေရဲ့အပေါ်မှာဆွဲမဲ့တဲ့ဆွဲမဲ့မှုချင်းမှာလည်းပဲနော်အဋ္ဌိဘာဝပုံဘာဝလို့ခေါ်တယ်ဟုတ်လားယောက်ျားနဲ့မိန်းမအချင်းချင်းဆန့်ကျင်ဘက်ချင်းပုံမှာဖြစ်နေတဲ့ဆွဲမဲ့မှုတွေပူပြီးတော့ကြီးမာတယ်ဟုတ်လားအဲ့ဒါလို့အမျိုးမျိုးသောတဘာဝတရားတွေရဲ့ပုံမှာဖြစ်ပေါ်နေတဲ့ဆွဲမဲ့မှုသည် ဘာကြောင့်ဖြစ်တယ်လဲလို့မေးလို့ရှိရင်တင့်တယ်တယ်လို့ထင်လို့ကောင်းမွန်တယ်လို့ထင်လို့မွန်မြတ်တယ်လို့ထင်လို့ဆွဲမဲ့မှုဆိုတာဖြစ်နေဟုတ်တယ်မဟုတ်လားအဲ့ဒါကိုဘုန်းဘုန်းတို့ကမတင့်နေတဲ့သဘောမကောင်းမွန်တဲ့သဘောဆိုတဲ့အမှန်တရားကိုနော်သိမြင်နားလည်အောင်ကြိုးပမ်းရင်းဖြင့်အဲ့ဒီအတိကိုနော်ပွားများလာအောင်နော်ကြိုးစားမယ်အထုတ်မယ်ဆိုလို့ရှိရင်ဒါကိုခေါ်လို့အတုပဘာဝနာနော်အဲ့ဒီအတုပဘာဝနာကိုပွားများလို့ရှိရင်ဇာဂာမိကိုညှိတတ်နိုင်တယ်လို့ သူကဓာတ်ရိုက်ဒီယောဂအတွက်ဒီဆေးဟာအစွမ်းဆုံးပဲဆိုတဲ့သဘောမျိုးနဲ့ပေးတာဟုတ်လားဟောတခြားယောဂအားလုံးကိုပြောင်းစီတဲ့ဆေးဆိုပြီးတော့ခြုံငုံသုံးသက်ပြီးတော့ပေးတဲ့ဆေးမျိုးလည်းရှိတယ်အခုကကျတော့သူကမဟုတ်ဒီယောဂအတွက်ဒီဆေးကိုပြီးတံပေးထားတဲ့သဘောပဲဟုတ်လားတော့ຢာကားဆိုတဲ့မီးကိုငိမ့်သက်ဖို့အတွက်ရေတီးတံပေးထားတယ်ဘာရေလဲအတုပဘာဝနာတိဟုနော်ရေအဲ့တော့အတုပဆိုတာကဘုံဘုံတို့နော်အမှား အဲ့လိုရေးပေးတာရှိတယ်နိဟုတ်လားခန္ဓာသဘောဉာဏ်ဖြင့်နှောစစ်ကြောကြသူမှာယူအကျော်အသာရောပုတ်သောဤခန္ဓာအရေထူပါဥယိထမှောင်မှဉာဏ်ဖြင့်လားနီရဲသွေးတက်ငဲမပြတ်လက်ပတ်နေသည်လားဟုတ်လားဒါလေးကစဉ်းစားဆင်ခြင်မှုအစဉ်အတိုင်းလေးဘုန်းတို့ဟိုနှလုံးသွင်းပြီးတော့ရေးထားဟုတ်လားရေထူပါဥယိထမှောင်မှဉာဏ်ဖြင့် နော်နေရဲသွေးဓာတ်မြဲမပြတ်လက်ပတ်နေသည်လားဒီလိုလုံးသွေးတွေစီးဆင်းနေတဲ့သဘောအဲ့ဒါတွေပြီးတော့မှကိုယ့်ရဲ့ဝါကုန်းထဲမှာရှိတဲ့ကလေးသားတွေကိုစဉ်းစားဆင်ခြင်ကြည့်ဟုတ်လားပေနံတဘာအစာသာထဲထားအိပ်ပံမှာနော်ဒီတလုံးထဲမှာဒီနန်းတွေတဘာတွေထဲထားလိုမျိုးဝမ်းပိုက်ထဲမှာဘာတွေထဲထားသလဲအဆုပ်နှလုံးမြေဖုံးဘေးလုံးရကနာအဆုပ်အဆုပ်ကြီးနှစ်ခုရှိတယ်ရင်ကောင်းပိုင်းမှာဟုတ်လား သူတို့တစ်ခုကြားမှာမရှိတော့နှလုံးဆိုတာကြီးရှိတယ်ဟုတ်လားအစုပ်နှလုံးအမြေဖုံးအဲ့ဒီအစုပ်တွေနှလုံးတွေဆိုတာကျွတ်ကျွတ်အေးလေးနဲ့ထုတ်ထားတယ်လို့အမြေတွေနဲ့ထုတ်ထားတာအမြေပါလေးတွေနဲ့ထုတ်ထားတာအစုပ်နှလုံးအမြေဖုံးဘေးလုံးယကနာဘေးလုံးဆိုတာတရရက်ကိုပြောတာယကနာဆိုတာအသေးကိုပြောတာအဲ့တော့ဆိုလိုတာကဒီ one byte ထဲမှာဘာတွေရှိနေတယ်လဲဆိုတာဘုံတော့အမှန်တိုင်းဆင်မြင်တာဟုတ်လားအစုံနှလုံးအမြေဖုံဘေးလုံးယကနာ ရှင်သန်ဖို့ရန်အချိန်မှန်ရုံးကန်အတွင်းမှာခန္ဓာကိုယ်ကြီးရှင်သန်ဖို့အတွက်အဲ့ကလေးသားတွေအတွင်းထဲမှာနော်အတီးအတီးရုံးကန်နေကြတဲ့လှုပ်ရှားနေကြတဲ့လဲပတ်နေကြတဲ့စက်တွေလိုပဲသူတို့အလုံးလုံးနေကြတဲ့ဒီထဲမှာဟုတ်လားရှင်သန်ဖို့ရန်အချိန်မှန်ရုံးကန်အတွင်းမှာတခုပြက်သုံးကြံအားလုံးပြီးဆုံးအနိစ္စနှလုံးပြက်သွားပြီဆိုရင်ကျန်တဲ့အဆုတ်တွေနော်ဥတွေအသေးတွေဘလောက်ကောင်းကောင်းအကုန်လုံးပြက်တာ နောက်2ရက်နေ3ရက်နေပုတ်မှာပဲတစ်ခုပြက်သွားတယ်နဲ့ကျန်လာတဲ့အကုန်လိုက်ပုတ်ရဟုတ်လားတစ်ခုပြက်သုံးကြံအားလုံးပြီးဆုံးအနေဆာနောက်ကိုဆိုးနေတာလေးတွေအတိတ်ကိုကြည်ကြည်ပြင်းပြသိနော်ဟုတ်လားပြီးတော့မှဘာပြောတာတော့နော်အရေစုပ်ငွေတွန့်ခေါက်ခွေတည်နေသည့်မှာဥသိမ်ဥမတည်နေကြလွန်ဆွယုံခွေတာနော်ဒါတွေကိုဘုန်းဘုန်းတို့ခန္ဓာရဲ့တဘာဝနော်ဒီဆောက်တာကိုအနေထားမျိုးမျိုးအဲ့ဒါမျိုးဆိုပါဗျာဒီကုဋ္ဌတတွေရဲ့သဘောတဘာဝ သိရမယ်မြင်ရမယ်ဒါတွေရဲ့သဘောကိုသိအောင်အရင်သင်ယူထားရမယ်လေ့လာထားရမယ်သင်ယူထားပြီးလေ့လာထားပြီးတော့မှဘုံဘုံတို့စဉ်းစားဆင်ခြင်နိုင်တဲ့အနေအထားကိုရောက်ဟုတ်လားဒါကြောင့်မြတ်စွာဘုရားအရှုပ်ဆိုလို့ရှိရင်ဆိုကြပါစို့သူ့ရဲ့အယောင်ကဘလို့ရှိတယ်သူ့ရဲ့ပုံသဏ္ဍာန်ကဘလို့ရှိတယ်သူ့ရဲ့တရားကဘယ်နာမှာသူ့ဘေးမှာပါရှိတယ်သူ့ထက်မှာပါရှိတယ်သူ့အောက်မှာပါရှိတယ်အကုန်သိရဟုတ်လားဥဆိုလို့ရှိရင်လည်းသူ့ရဲ့အယောင်ဝဏအယောင်ဆင်းကဘလို့ရှိတဏ္ဍာနပုံသဏ္ဍာန်ကဘလို့ရှိရ ဩကာသသူဘယ်နာလေးမှာဘယ်နာလေးကနေဘယ်နာလေးထိဥရှိတယ်သူ့ထက်မှာဘာရှိတယ်သူ့ဘေးမှာဘာရှိတယ်အကုန်သိရဘုခန္ဓာရဲ့အကြောင်းကိုနောကြည့်နေအောင်မလုပ်မလို့သိရမယ်အဲ့ဒါလိုသိအောင်သင်ယူလေ့လာပြီးတော့မှအဲ့ဒီအသိကိုမလုပ်အောင်လို့ခဏခဏဖြစ်အောင်လေ့လာရမယ်စဉ်းစားရမယ်ဆင်ခြင်ရမယ်နှလုံးသွင်းရမယ်ဒါဘာခေါ်လို့အတုပါနော်အယုတ်တိုင်းတော့အကျော်ရစ်ပတ်အသကမြုပ်ရည်လူကြီးပါအုပ်ထားတော့ခန္ဓာကိုယ်ပါလားရေစေးနိုင်အားတန်စာငါဖြင့် ဘုရားရကိုအလုံးစုံကိုနော်ဉာဏ်မျက်စိကင်းမမြင်ခြင်းရောက်တာမြင်ရပါမူကအနာကပ်ပင်မခံခြင်းစရာပူပေါင်းပါလားဒါကြောင့်လေးပင်တော့ဆိုရေးရဲ့နော်ခန္ဓာရဲ့ပုံမှာမြင်ထားတဲ့အမြင်လို့ဆိုရတယ်နော်ဟုတ်လားဒါပါတော့ဆိုတော့ဇာကမီးကိုညှိသက်ဖို့အတွက်အကောင်းဆုံးရှိအကောင်းဆုံးရေလို့ဒီလိုဆိုနိုင်ဘူးလားဆိုနိုင်တယ်ဒါမျိုးဆိုပေးကြည့်နော် ဒီနိဗ္ဗာန်ပင်ဒီရာဂကိနိစ္စံအတုပတင်ကြီးနော်နိစ္စံဆိုတဲ့စကားလုံးလေးကလည်းအသက်လို့ပြောရမှာဟုတ်လားအားလည်းအမြဲတမ်းလို့ပြောတာနော်ဘုန်းတော်မစင်ကျင်တဲ့အချိန်တိုင်းမှာသူကယာမိလောင်မှာပဲစိတ်ကလေးကဒီဆွဲမဲ့မှုနဲ့ပဲအနေကျခဲ့တာသူကထိကနေရှိဆွဲပြီးမက်ပြီးပြီးသူကဟုတ်လားဒါကြောင့်မလို့သူ့ကိုဘုန်းတော်ကမျက်ခြေမပြတ်နှိမ်နှင်းနိုင်ဖို့ဆိုလို့ရှိရင်အတုပဘာဝနာကိုဘယ်လိုသွားအောင်လို့နိစ္စံဆိုတဲ့စကားလုံးလေးနဲ့အထုပြုထားတယ်နော်နိစ္စံအမြဲမပြတ်အတုပတင်ကြီးနော်မတင့်တယ်ဘူးဆိုတဲ့ အမှတ်တင်ညာရှိရတယ်စကလုံးလေးတွေရဲ့အဓိပ္ပာယ်ကိုတိတိကျကျပုံပုံပြောတာဟုတ်လားတေနိဗ္ဗာပင်တိရာဂကေနိစ္စအတုပတင်ညင်တော့အဲ့ဒါလိုအမြဲမပြတ်အတုပမတင့်နေတဲ့သဘာဝကိုအမှတ်ရနေတဲ့တင်ညာရှိတဲ့အဲ့ဒီပုံကိုယ်တွေဟာရာဂကေရာဂမီးကိုနိဗ္ဗာပင်တိနှိမ့်သက်ကြနေတယ်သူတို့ကဒီသဘောပြောတာနော်အဲ့လိုဆိုရင်ဒုတိယဘုံတို့ပူလောင်ကြောင်းဘေမာကြောင်းဆင်းရဲကြောင်းဖြစ်တဲ့ဒေါသမီးအဲ့ဒီဒေါသမီးအတွက်တော့တီးတန့်မြတ်စွာဘုရားဘယ်လိုနိလပေးလဲ နောတကိပနမေတ္တာယနိဗ္ဗာန်ပိတိနာရုတ္တမဒီစကလုံးလေးရတယ်ပဲစွဲထားတယ်နော်ဒေါသကိပနမကျေနပ်မှုဆိုတဲ့ဒေါသမီးကိုကြတော့နိဗ္ဗာန်ပိတိညှိမ့်သက်ရမယ်ဘာနဲ့တော့မေတ္တာယတတဝရီရဲ့ပုံမှာချမ်းသာသိခြင်းနဲ့ဆိုတဲ့မေတ္တာစိတ်ထားနဲ့ညှိမ့်သက်ရမယ်ဘလို့လူတွေဟာတော့ဘလို့လူတွေကညှိမ့်သက်မှာတော့နရုတ္တမဒီစကားတွေကကောင်းနော်နရုတ္တမဆိုတာဘာလို့မြင့်မြတ်တဲ့လူတဲ့ မြင့်မြတ်တဲ့စိတ်ထားရှိတဲ့လူဆိုတာမကျင်တဲ့ဘွယ်အာယုန်လေးနဲ့ရောပြုံးနေတဲ့ဒီလောကကြီးထဲမှာနော်တဲ့တယ်ပြောရင်မကျင်တဲ့ဆရာလူတွေနဲ့ပြည့်နေတဲ့ဒီလောကကြီးထဲမှာမကြည်မနဲ့ဖြစ်နေမယ်ဆိုရင်တော့ဒါဘာမှကိုယ့်ကိုဥပရာလောင်တာပဲဖတ်တင်မယ်သူတို့ကတော့ကျင်တဲ့ဆရာလည်းဖြစ်တော်မှာမဟုတ်ကိုမကြည်မနဲ့ဖြစ်နေလို့သူတို့ကကျင်တဲ့ဆရာလူတွေဖြစ်တော်မှာမဟုတ်ဘူးနော်ကိုပဲဒေါသမီလောင်ပြီးတော့အကျိုးမဲ့ရမယ်အကျိုးနည်းရဟုတ်လားဒါကြောင့်လောကကြီးကတော့ဒီတိုင်းပဲလို့နားလည်ရမယ်လောကကြီးကဒီတိုင်းပဲ ကိုကိုကိုကစောရကနေတက်နေလို့ကိုကြိုက်ကိုကြိုက်လို့လည်းကိုကိုကောင်းပေးအောင်ကိုမကြိုက်ဘူးဆိုလို့လည်းပြုပြင်ပေးမှာမဟုတ်ဘူးလောကကြီးကတော့ဟောဒီတိုင်းသွားနေတာဟုတ်လားအဲ့ဒါကိုဘုန်းတို့တွေရနားလည်မှုအပြည့်နဲ့မလုပ်ရမလို့ကိုယ့်ရဲ့မကျေနပ်မှုဒေါသမင်းကိုမလုပ်မလို့မေတ္တာတရားနဲ့အိမ်တက်ရဟုတ်လားမေတ္တာဖြစ်ပါများလို့ရှိရင်မကျေမနပ်ဖြစ်နေရတာဘယ်လောက်ထိကြွားချလဲဆိုတာကိုသူတိတိကျကျသိနိုင်လိမ့်မယ် ဟုတ်လားဒါကြောင့်တတ္တဝါတွေရဲ့ပုံမှာချမ်းသာစေခြင်းနဲ့အနုအေးချမ်းနဲ့ဖြူစင်တန်ရှင်းတဲ့မေတ္တာတရားအဲ့ဒါကိုဘုန်းတော်မှာတော့တို့ထားကြရမယ်နော်တတ္တဝါတွေလိုလားတဲ့ကောင်းကျိုးချမ်းသာရကြပါစေလို့ဒီဖြူစင်တဲ့စိတ်ကလေးကမေတ္တာအဲ့တော့ဒီနေရာမှာဘုန်းမေတ္တာလေးကိုအရင်ဖြူစင်အောင်ကြိုးပမ်းအားထုတ်ရမယ်မေတ္တာကိုမတမရှင်းဖြစ်အောင်မလုပ်ရဘူးမေတ္တာကိုလမ်းကြောင်းမှန်ပေါ်ရောက်အောင်ဘာကောင်းဘာညှို့နှိမ့်ချက်မှမရှိဘဲနဲ့တသက်ချမ်းသာစေခြင်းတဲ့စိတ်ကလေးဖြစ်အောင်လုပ် ရှိပြီးရင်မေတ္တာစစ်ပြီးဆိုလို့ရှိရင်လည်းအဲ့ဒီမေတ္တာကိုအားပြည့်အောင်ဆက်လုပ်ရမယ်အားမပြည့်ရင်လည်းအဆုံးမပြနိုင်မေတ္တာစစ်တော့စစ်တယ်သို့တော့မေတ္တာအားပြည့်မီလောက်အောင်မကြီးထွားဘူးဆိုရင် तू ကအလုပ်တစ်ခုကိုထိရောက်အောင် तू ဆောင်ရနိုင်မှာမဟုတ်ဘူးဥမာဘုံဘုံပါစဉ်းစားမိလို့ဆိုတော့ဒါကြောင့်မဆိုလျှက်စစ်တက်နော်လျှက်စစ်တက် तू ဆောင်ရင်လည်းတော့ तू ရှိတာပဲလျှက်စစ်ပေါ့နော်ဒါပေမဲ့အားမပြည့်ဘူးဆိုလို့ရှိရင်မလုံနိုင်ဘူးဟုတ်တယ်မဟုတ်လား ပြည့်ရမယ့်ဟာမပြည့်ဘူးဆိုလို့ရှိရင်သူကဘာတောင်ဖြစ်သွားနိုင်တော့ပစ္စည်းတွေတောင်ကျွန်းသွားမျိုးပစ္စည်းတော်တော်မျိုးဖြစ်နိုင်တယ်ဘောပေါက်လားအဲ့တော့စစ်မှန်ပြီးရင်လည်းပဲဘာလို့ဖို့လို့လို့အားပြည့်အောင်လေ့ကျင့်မှုလို့လေအဲအားပြည့်မှမြစ်တာလည်းအွှန်းပြနိုင်တာကျွတ်မြစ်တာလေးမတောက်တစ်ခေါက်ပို့ပြီးတော့ဟုတ်လားမြစ်တာချွတ်စစ်တောင်စစ်တာမဟုတ်ပါဘူးဟုတ်လားအဲ့ဒီမစစ်တစ်စစ်ကလေးကိုမတောက်တစ်ခေါက်လေးလောက်လုပ်ပြီးတော့အကျိုးရလိုက်ကြတော့အကြီးအကျယ်မျောလင့်ဟုတ်လားငါမြစ်တာလေးပို့ပါလေဘာလို့ဘေးရန်တွေကလည်းတွေ့နေရတော့ထင်နေကြတာနော်ဒီကနေ့ဘေးရန်ကိုကာကွယ်နိုင်လောက်သည့်အထိ စွမ်းအားပြည့်ဝအောင်လေ့ကျင့်မထားလို့တကယ်သာလေ့ကျင့်ထားမယ်ဆိုလို့ရှိရင် तू ကသူ့လို့သူ့လို့ကောင်းပါပဲဒါဘုန်းတော်ကမိရလာတော့လာတယ်မိလေးကမတော့တစ်ခေါက်ကလေးလာတယ်ဒီကျင်ကျင်လေးလာတယ်ဘာမှမလုပ်နိုင်ဘူးရေခဲတက်တာလည်းမသုံးနဲ့အဲယာကွန်လည်းမဖွင့်နဲ့ဟောဆိုအားမှမပြည့်တာကိုဟုတ်လားအဲ့ဒါမြေတာကိုမလုပ်ရမလို့အားပြည့်အောင်ကြိုးစားရမယ်နော်ပထမစစ်မှန်ဖို့လိုတယ်ဒုတိယအားပြည့်ဖို့လိုတယ်အဲ့ဒါဆိုရင် तू ကသူ့အစွမ်းကို तू ပြလိမ့်မယ်သူ့အစွမ်းအဓိကပါတော့ ဒေါသမီးမီးကိုညှိတက်နိုင်တဲ့အစွမ်းဟုတ်လားအဲ့ဒါလိုလားအဆုံးတော့အကျိုးကျေးဇူးလို့ဘုန်းတို့တင်တယ်နော်ဘုန်းတို့ရဲ့စိတ်ကမတိမှုနဲ့နေလို့ဒါလည်းမကျေနပ်မှုတွေတိမများစွာဖြစ်နေတယ်ဆိုတော့တတိမထားပြီးတာတကယ်တကယ်မကျေနပ်မှုတွေကချိန်မှများစွာဖြစ်နေတာအမိဖမ်းကြည့်လိုက်ဟောလေးစိတ်တိုင်းကြဒါလေးစိတ်တိုင်းမကြဒါကတော့တက်ကြွတဲ့ဘက်ကပြောတာပေါ့ဆုံးနေတဲ့ဘက်ကလည်းဟာကိုဟာမြင်ဆိုးရင်ဒီဟာမြင်ဆိုးရင်ကိုဟာမြင်လားဒီဟာမြင်ဖြစ်မှလေးလားသူကနှစ်မျိုးခွာလောင်တယ်ဒေါသမီး ကြောက်တဲ့ဘက်စူးရင်တဲ့ဘက်ကနေပြီးတော့လည်းတမျိုးအမိကိုမေတ္တာရင်နဲ့ငြိမ့်သက်နိုင်တဲ့လူဟာမြင့်မြတ်တဲ့လူလို့ဒီမှာပြောထားတယ်ဟုတ်လားအကယ်၍ဒေါသမီကိုဘုန်းဘုန်းတို့ကမေတ္တာကိုအသုံးပြုပြီးတော့ငြိမ့်သက်နိုင်ဘူးဆိုလို့ရှိရင်မြင့်မြတ်တဲ့လူတွေမပါနိုင်ဘူးဆိုတဲ့အတိတ်ပဲဖြစ်သွားတယ်เนาะဒါကိုပြောနေတာဟုတ်လားဒါကဘုန်းဘုန်းတို့ဒုတိယညီအေးချောင်းနေ မမီးကလောင်ကျွမ်းနေတယ်ဆိုနေဒေါသမီးကတော့တဟုံးတောက်တဲ့မီးလို့ဆိုနေဟုတ်လားမတိမှုကိုတကယ်တမ်းအခြေခံပြီးတော့မှဒေါသတို့ຢာကတို့ဆိုတာဆက်ပြီးတော့ဖြစ်ရသူကိုယ်၌ကိုယ်ကလည်းပဲတကယ်တမ်းကဉာဏ်ကြီးမယ်ဆိုလို့ရှိရင်မတိပဲနေရတာပင်ပန်းနေဆိုတော့သိရှိမပညာရဲ့အေဂျင့်မှုပညာကြောင့်ဖြစ်တဲ့အေဂျင့်မှုကိုသဘောပေါက်မှသူ့ကိုဘုံဘုံတို့ဆန့်ကျင်ဘက်အနေနဲ့ဘုံဘုံတို့နားလည်လို့ရတယ် ဒီစကားလေးကိုသဘောပေါက်ဖို့လိုမယ်နော်မောဟမီးကဒီတိုင်းဆိုရင်ဒီမောဟမတိမှုကသူ့သူမတိငါမဲ့ဘာပူလုံးလို့စဉ်းစားမှာပေါ့နော်တိမှုကြောင့်ဖြစ်တဲ့ငြိမ်းအေးမှုကိုခံစားကြည့်မှဒီနေရာဖြစ်ဖြစ်အောင်လုပ်ကြည့်မှဟောမတိပဲနေရတာပဲမမလာရင်မတိပဲဒီတိုင်းဘုရားကြီးနေနေရတာအမှတ်တမဲ့ကြီးနေနေရတာနော်ဆင်းရဲပါလားဟဲ့ူလုံးမလာဟဲ့ဆိုတာကိုသိနေဟုတ်လား မောဟမီနားလည်ဖို့တော့အရင်ကြိုးစားရမယ်။မြတ်စွာဘုရားကဒီမှာသူ့လည်းပဲအတွေ့လိုက်လေးပြောတာပဲ။ဒေါသအဲမောဟဆိုတဲ့ဒီလောင်ကျွမ်းမှုဒီမသိမှုတမိမိလောင်နေတဲ့မိမှုဘာနဲ့ညိမ့်လို့ပညာနော်သူကြတော့ဘလို့သုံးပညာနိဗ္ဗာန်နိဗ္ဗေဒဂါမိနေဟုတ်လား။ယာယံနိဗ္ဗေဒဂါမိနေနော်မောဟကိပါဏပညာယယာယံနိဗ္ဗေဒဂါမိနေမောဟဆိုတဲ့ဒီကိုတဲ့နော်ယာယံနိဗ္ဗေဒဂါမိ နိဗ္ဗေဒဂါမိနေဆိုတာတော့အဆိုင်အခဲတွေကိုဖောက်ခွဲချေမှုန်းပြနိုင်တဲ့အစွမ်းရှိတော်လို့အဓိပ္ပာယ်ရတယ်။ဘာကိုပြောရအောင်ဆိုတော့ကိလေသာအဆိုင်ခဲကိလေသာတွေကိုအဆိုင်ခဲတွေနဲ့တင်စားရမှာနော်။အဲ့ဒါကိုဘုန်းဘုန်းတို့ပညာဆိုတာနဲ့အကုန်လုံးဖောက်ခွဲပြီးတော့ချေမှုန်းဖြစ်စီပြလိုက်နိုင်တဲ့အစွမ်းရှိနော်။ဆိုကြတော့အမိုက်တွေကိုမီးဟာလောင်ကျွမ်းပြနိုင်တဲ့အစွမ်းရှိတယ်။နော်အဆိုင်ခဲရုပ်ဘုန်းတို့ဒီကြောက်တောင်တွေပါတွေရောဒိုင်နမိုက်တွေပါတွေနဲ့ခွဲတာတွေပါတွေရှိတယ်လေ။ဒီတိုင်းကြီးဆိုရင်သူက ဘလို့မှဒါကြီးကိုဘုံတို့အသုံးပြုလို့မရအောင်အတုံးခဲကြီးဖြစ်နေဟုတ်လားဒါမှမဟုတ်အဲ့ဒါကြီးကရှေ့ကခန်းနေဆိုတော့တော့လာလို့မရဘူးသူ့ဘာလို့ဖြစ်စည်းပြစ်ချင်တယ်ဆိုလို့ရှိရင်ရန်အားသုံးပြီးတော့ဒိုင်နမိုက်နဲ့ဖွင့်ပလိုက်တယ်အဲ့ဒါလိုပဲကိလေသာတည်းဟူသောတန်တရားတစ်လျှောက်လုံးကိုယ့်ရဲ့ရင်ထဲမှာအဆိုင်ခဲနေနဲ့ဖြစ်ပေါ်ဖြစ်ပေါ်ပြီးတော့နေလာခဲ့တဲ့ဒီကိလေသာတရားတွေကိုဖောက်ခွဲပစ္စည်းပြစ်ချင်တယ်ဆိုရင်ပညာလက်နက်ကိုအသုံးပြုရဒါကိုပြောတာနော်အဲ့တော့ယာယနိဝေဒကမိနေနော်ဖောက်ခွဲပစ္စည်းပြစ်နိုင်တဲ့အစွမ်းရှိတဲ့ပညာရအတိအလိမ္မာဉာဏ်ပညာဆိုတဲ့ ပညာတရားဖြင့်မောဟကေမောဟမီးကိုဘလို့မလို့နရုတ္တမအဲနိဗ္ဗာန်ပင်တိညှိတတ်ပေးရအဲ့ပညာဆိုတာဘာတော့ပညာဆိုတာအမှန်သိတဲ့သဘောပဲဒါလည်းဘုံဘုံတို့အမှန်သိကြတဲ့နော်ဘုရားအရှိတဲ့သူတော်ကောင်းကြီးတွေရဲ့နော်လမ်းစဉ်နီလန်းနော်သူတို့ရဲ့ဆုံးမစကားသူတို့ရဲ့နော်အတိပေးမှုဒါတွေကိုဘုံဘုံတို့အရင်ကျွမ်းကျင်ဖို့လဲလိုသေးတယ်ပညာရဖို့အတွက်နော်အခြေခံကြတာလေးတွေကိုပဲဘုံဘုံတို့ပြောရမယ်ဆိုလို့ရှိရင် ပုဂ္ဂိုလ်တ attva ဆိုတာတကယ်မရှိဘူးသဘာဝတရားတွေပဲကြောင်းကျိုးဆက်ပြီးတော့ဖြစ်ပေါ်နေတဲ့ဖြစ်စဉ်လို့အရင်နားလည်အောင်ကြိုးစားရမယ်လက်ခံနိုင်အောင်ကြိုးစားရမယ်သဘာဝလောကကြီးထဲမှာပုဂ္ဂိုလ်တ attva ဆိုတာရှိဖို့မရှိဘူးနော်ဖောက်ပြန်တတ်တဲ့သဘာဝတွေအာယုံကိုတိတတ်တဲ့သဘာဝတွေဒီရုပ်တည်နံနေသဘာဝတရားတို့ဒီသားလင်းဖန်တီးသူမရှိဖန်ဆင်းသူမရှိသူ့အတူပဲအကြောင်းအကျိုးစဉ်ဆက်မပြတ်ဆက်လက်ပြီးတော့အကြောင်းအကျိုးဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘာဝတွေလို့အရင်နားလည်ရမယ် အဲ့ဒီလိုနားလည်အောင်လုပ်ပြီးတော့အဲ့ဒီယုံနံသဘာဝတွေဟာနော်ဖြစ်ပေါ်ပြီးရင်တောက်လျှောက်ပဲပြောက်ွယ်သွားသောဆက်လက်ပြီးတော့အကြောင်းတရားရှိသည့်အတွက်ကြောင့်ထပ်ထပ်ပြီးတော့ဖြစ်ပေါ်နေသောနော်ဆင်းဆင်းမပြတ်ဖြစ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြောင်းလိုက်ဖြစ်ပေါ်နေတဲ့သဘာဝလို့အနိစ္စကိုဆက်ပြီးတော့သိမြင်အောင်ကြိုးပမ်းရမယ်အဲ့ဒီအနိစ္စကိုသိလို့ရှိရင်ဒီဖြစ်စဉ်ကြီးဟာကောင်းမွန်တဲ့သဘောမဟုတ်ဘူးဆိုတဲ့ဒုက္ခသဘောကိုအထိုက်လျောက်နားလည်လာပြီဒီပြောင်းလဲနေတဲ့ဖြစ်စဉ်ကိုပြောင်းလဲအောင်ဘယ်သူမှ မတက်နိုင်ဘူးရက်တက်အောင်ဆိုတာဝေးရောနော်ဒါလေးကိုအနည်းငယ်လေးအတိတ်ဆုံးဖြစ်သွားအောင်တော့ဘုံလို့လုပ်လို့မရဘူးသူလန်းစင်လိုက်တော့ပုံမှန်ပဲသွားတယ်ယုံနာမှန်လို့ရှိရင်ဖြစ်ပြီးပြက်ပဲဒါပဲဖြစ်ပြီးပြောက်ပဲဒါပဲဘာမှဆွဲတရားကိုသူကမရှိဟုတ်လားအဲ့ဒါကြီးကိုဘုံလို့ဖြစ်ပြီးမပြောက်အောင်လုပ်လို့မရဘူးကောင်းမွန်သွားအောင်လုပ်လို့လည်းမရဘူးအချိန်ကြာရင်ဒီလိုပဲဗယံပဒါနဲ့ကြောက်မဲ့ဖွယ်ရပျက်စီးချွေရင်းသွားတဲ့သဘာဝတွေကြီးပဲအကုန်လုံးကဟုတ်လားအဲ့ဒါကိုဘုံဘုံတို့မကြိုက်လို့ကိုကြိုက်စရာဖြစ်အောင်လုပ်လို့လည်းမရဘူး ကိုမစိုးနိုင်ဘူးမပိုင်နိုင်ဘူးပေါ့နော်ပိုင်နိုင်နိုင်ဘာမှလုပ်လို့မရအောင်အဲ့ဒါဘာပြောအနတ္တပုဂ္ဂိုလ်တ attva မဟုတ်သဘာဝတရားတသက်ဒိသဒုက္ခအနတ္တမြတ်ဖြစ်တယ်လို့သိမယ်အစွမ်းရှိတယ်ပြင်အောင်ရတယ်ဆိုရဒါဓမ္မဉာဏ်ကိုရှိရှုနေတဲ့ပြင်တာပေါ့နော် နောက်ဆုံးသစ္စာလေးပါးကိုပိုင်းခြားပြီးတော့သိဒီအထိမိုးကျိုးဆက်သွားလို့တခါလေနော်လောင်ကျွမ်းပြားကျသွားတဲ့အနန္ဒီအထိအစွန်းထက်တဲ့ဟုတ်လားမဲ့ညံဟုတ်လားအဲ့ဒီမဲ့ညံကိုအခုပြောနေတဲ့ဉာဏ်ပညာဟာရှိရှိနေတယ်အဲ့ဒီလမ်းကိုရောက်နေတယ်ပေါ့အဲ့ဒါကိုဘုန်းဘုန်းတို့ထက်ခါထက်ခါဖြစ်အောင်လုပ်မယ်ဆိုလို့ရှိရင်မဲ့ညံကိုဆက်ရောက်သွားနိုင်တယ်ပေါ့ဒါမျိုးဆိုတော့ချက်မပေးတဲ့လမ်းစဉ်ဟုတ်လားလောကိလေသာဆိုင်ခဲကိုပေါက်ခွဲပြစ်နိုင်တဲ့အစွမ်းရှိသောဆိုတာလေးကိုလက်တွေ့ကြကြနားလည်ရမယ်နော် ဟောပုဂ္ဂိုလ်တ attva မဟုတ်ဘူးတဘာဝတရားတွေဒါလည်းပဲပြောင်းလဲနေတာဟောဒီအတီလေးကိုဝင်ကြည့်တဖြည်းဖြည်းနဲ့ကျွမ်းကျင်အောင်တဖြည်းဖြည်းနဲ့အမြင်ရှင်းအောင်လုပ်ကြည့်အဲ့ဒီအမြင်ရှိနေတဲ့အခိုက်အတန့်မှာစိတ်ကိုယာကမီးလဲလောင်လို့မရဘူးဒေါသမီးလဲလောင်လို့မရဘူးမောဟမီးလဲလောင်လို့မရဘူးဒီနေ့အဖြစ်ဘယ်ကိလေသာအတုံးခဲကမှဒီစိတ်ကိုအန္တရာယ်ပေးနိုင်သူဖြည့်ဆည်းပြလိုက်အလွန်ကောင်းတဲ့လက်လက်လို့ဆိုနိုင်တယ်ပေါ့နော်ဘာကြီးပဲလာလာဟုတ်လားနော်ခေတ်ပေါ်လက်နဲ့တွေအများကြီးရှိရနော် ရန်ဆန်းကျင်တဲ့လက်နက်တွေကိုဒီအမှန်တကယ်လဲစီးပြီးတော့ဖောက်ခွဲပစ်လိုက်တယ်ဖြည့်ဆည်းပစ်လိုက်တယ်ဒုံခွန်းဒုံတို့ဘာလို့ကြားဘူးတယ်မဟုတ်လားဟိုလည်းနည်းနည်းကြားဘူးတာကိုပြောပြတယ်ပါဟုတ်လားအဲ့ဒါလိုပဲဒီပညာတရားတွေကကိုယ့်ဒုက္ခပေးမလို့လာတဲ့အရာတွေကိုဘာလို့ပြင်နိုင်တော့လန်ခီကနေဖြည့်ဆည်းပြင်နိုင်တဲ့အစွမ်းရှိတယ်ဒီသဘောမျိုးကိုဘုံကပို့ပြီးတော့ရှင်းအောင်ပြောကြည့်တယ်နော်ဒါကြောင့်ဒီမှာမြတ်စွာဘုရားကမောဟကိပါဏပညာယယာယနိဗ္ဗေဒဂามိနေမောဟဆိုတဲ့မတိမှုမီးကိုကြတော့ နောက်ကိလေသာဆိုင်ခဲကိုပေါက်ခွဲချီမုံပြစ်နိုင်တဲ့အစွမ်းရှိတဲ့ပညာရည်ဖြင့်ငြိမ့်သက်ရမယ်လို့ဒီလိုပြောတာဟုတ်လားအဲ့ဒါဘုန်းဘုန်းတို့အဲပူသောမီးကိုညှိလင်းသောမီးကိုရှာခုကပူသောမီးကိုညှိမယ်ပြောနေတာဟုတ်လားအဲ့ဒါနဲ့ကိုအချင်းကတော်တော်စားသွားပြီနော်တိနုဟာတော့ကိမာနတော်နေဆံပစ္စလိတေတတိကိုယ့်ရဲ့စိတ်နှလုံးဟာအမြဲတမ်းပူလောင်မှုပင်ပန်းမှုမတတ်တာမှုတွေနဲ့ပဲနေနေတာအဲ့ဒီလိုပင်ပန်းပူလောင်နေတဲ့ကြားတွေကပဲ ဘလို့အတူကြီးတွေနဲ့မြန်နှစ်သက်ပြီးတော့ပျော်ရွှင်ပြီးတော့နေနိုင်တယ်လေလို့ဒါမျိုးဆိုပြန်မင်းကုန်းထုတ်တာဟုတ်လားအဲ့တော့ဒီမင်းကုန်းကဘာကိုဆိုလိုချင်တာတော့အဲမင်းတို့ကူကူလောင်လောင်ကြီးပြောနေနေဆိုတော့ဒီပြီးမီးတွေကိုအဲ့လိုက်နေပြနဲအောင်ညှင်းလို့ပြောနေတာအဲ့လိုပြောနေတယ်လို့အဓိပ္ပာယ်မသိရောက်ဘူးလားရောက်တယ်အဲ့ဒါကြောင့်မလို့ကုန်းတို့ကဒီအကြောင်းအရာလေးတွေကိုဆက်ပြီးတော့ပြောတာနော်ကိုယ်စိတ်နှလုံးကပူလောင်နေတယ်ပင်ပန်းနေတယ်ဆိုတာအရင်သိအောင်လုပ်ပြီးရင်ဘာကြောင့်ပူရလောင်ရတယ်လဲဆိုတဲ့အကြောင်းတရားကိုရှာအကြောင်းတရားဘာတွေ့မလို့ ຢာကဒေါသမောဟတွေ့ပြီနော်အဲ့ဒီအကြောင်းတရားကိုဘုန်းဘုန်းတို့ရှော့ချနိုင်ရဲ့အကျိုးရလဖြစ်တဲ့ပူလောင်မှုဟာလည်းနေမသွားမှာပဲဟုတ်တယ်မို့လားအဲ့တော့ဘယ်လိုရှော့ချမလို့အဲ့ဒီမိကိုဘယ်လိုညှိမလို့ຢာကမိကိုအတုပဘာဝနာနဲ့ညှိတတ်ရမယ်ဒေါသမိကိုမေတ္တာဘာဝနာနဲ့ညှိတတ်ရမယ်မောဟမီးကိုပညာဖြင့်ညှိနှိုင်းရမယ်နော်ဓာတ်ရိုက်ပေးတဲ့နီလန်းနေဖြစ်တဲ့အတွက်ကြောင့်ဥပြီးတော့စွန့်မယ်နော်တချို့ရှေးတွေမှာယောဂအာယောဂအလုံးတွေရည်ရွယ်ပြီးတော့ နော်ဂျီဝူရသဘောဖြန့်ပြီးတော့နော်ပေါ်ထားတဲ့ဆေးတွေရှိတယ်ဒီယောဂအတွက်ဒီဆေးကွယ်ဆိုပြီးတော့တိတန့်ကိုပေါ်ထားတဲ့ဆေးရှိအဲ့ဒါကပို့ပြီးတော့အဲ့ဒီယောဂအတွက်ထိရောက်နိုင်မယ်လို့ဘုန်းတို့နားမလည်နိုင်ဘူးလားနားလည်နိုင်တယ်နော်ဒါလေးကကုသုံးမီကိုညှိဟုတ်လားပြီးရင်နောက်ပိုင်းကျန်သေးရနော်ဘာလာမလို့လင်းသုံးမီကိုလင်းသုံးမီကိုရှာဖို့ရဆိုရဲဘယ်လိုပြောလဲအန္တ အန္တကာရိနအလွန်ကြီးမားတဲ့အမိုက်တိုက်ကြီးအမှောင်ကြီးနော်အဲ့ဒါကြီးကဩနတံလွန့်ချုံတာတယ်ဘယ်သူကလွန့်ချုံတာလဲကိုယ့်ရဲ့စိတ်ကိုလွန့်ချုံတာတယ်နော်ငှက်ဦးထဲမှာငှက်ကလေးတွေရှိတယ်သူ့အပေါ်မှာသူကလွန့်ချုံတာတယ်ဥက္ကုံလေးကလွန့်ချုံတာတယ်ဘာမှမမြင်ရသူ့ကဘာလေးကအဲ့ဒီဥလေးထဲမှာပဲရှိတယ်သူ့လေးထဲမှာရှိတဲ့အနေအထားလေးနဲ့ပြင်မာလောကမှာရှိတဲ့အနေအထားဘာမှမဆိုင်ဘူးအလုံးကိုကွာချားတယ်ပေါ့နော်အဲ့တော့ဘုန်းဘုန်းတို့စိတ်ကလည်းပဲဘယ်ထဲမှာရှိနေလဲ မတိမှုလေးထဲမှာရှိနေတယ်ဘုန်းတို့တိတဲ့နယ်ပယ်ဟာအဲ့ဒီဟာလေးထဲမှာမရှိဘူးတကယ်တမ်းကျင်းချင်းကြက်ကြက်ကလေးပဲဟုတ်လားအဲ့ဒီဥက္ကုံကိုဖောက်နိုင်မှဟာခြေပြက်နဲ့အမှန်တရားကိုဘုန်းတို့မြင်နိုင်မယ်နော်ဟုတ်လားဒါကြောင့်အဝိဇ္ဇာကိုဥက္ကုံနဲ့နှိုင်းရှင်ပြီးတော့လည်းနားလည်ရမယ်အန္တကာရီနာအောနတ်မတိမှုကြီးကကိုယ်စိတ်နှလုံးကိုတွန်းချုံထားတယ်ဘုန်းတို့ဒီမှာမြူတွေကြာဆိုဘုန်းတို့ဒီနေရာဆိုလို့ရှိရင် ဘာဘေးကကြည့်ဘာမှမမြင်ရဘူးကိုလည်းဘယ်မှမမြင်ဘူးကိုကြောင်းနေနေပဲကိုမြင်ရတယ်ဘေးကဘာတွေဖုံးတာညူတွေဖုံးတာဘေးကတကယ်ရှိတဲ့မြင်ကွင်းကိုမြင်လို့ရလားမရမြင်ကွင်းကတော့တကယ်ရှိတယ်ပြောင်းမသွားဘူးတို့တော့ကိုမြင်ရလားမမြင်ရဘူးဘယ်သူဖုံးတာတော့ညူတွေကဖုံးတာအဲ့လိုပဲစိတ်ကအမှန်တရားနဲ့ဝေးနေတယ်အမှန်တရားကတကယ်မရှိလို့မဟုတ်ဘူးရှိတယ်သို့တော့မတိမှုဆိုတာကိုယ်စိတ်လုံးအလုပ်တာတော့ကုန်းလွန်တာလေဒါကြောင့်မလို့ကိုကဒီအမိုက်တိုက်တွေကိုဖယ်ရှားနိုင်ဖို့ လိုမယ်ပေါ့နော်အမိုက်ကိုဖယ်ရှားခြင်းလည်းဆိုရင်နီလန်းကတစ်ခုပဲရှိတယ်ဘယ်လိုဖို့လို့လို့အလင်းရောက်တော့လို့အမိုက်ကိုလက်နဲ့ဖယ်ပြီးတော့တစ်ခုချင်းတစ်စုပ်ချင်းသွားပြီးတော့တောင်းနဲ့ကျုံပြီးတော့ပြစ်လို့ရသလားစဉ်းစားကြည့်စဉ်းစားကြည့်အမိုက်ကြီးမိုက်နေတယ်ညပေါ့နော်ပွက်ပြီးတော့ဒီဟာလေးကိုဒီအမိုက်တိုင်လေးကိုတစ်ခုတစ်စုံတစ်ခုနဲ့ယူပြီးတော့သွားပြစ်လိုက်လို့အဲ့ဒီနားမှာလင်းသွားမယ်သဘောရှိလားမရှိဘူးဒါပေမဲ့ လင်းတက်လေးရောက်လာအောင်လှုပ်လိုက်တော့ဒီအမိုက်ကဘယ်ရောက်သွားလို့ရောက်သွားဆန့်ကျင်တဲ့တဘာမှလောကကြီးဘုမတော်စိတ်ဝင်စားတယ်ဗျာအလင်းလေးရောက်လာတာ ਨੇ ဒီအမိုက်ကပျောက်သွားဒါသည့်အမိုက်ပျောက်ပုံပျောက်နည်းရတယ်ပဲအစင်းစင်းရှိအဲ့ဒါကအလင်းအားပေါ်မှာမူတည်ဆိုရပါစို့5ဝက်လောက်ရှိတဲ့မီဒီလေးထွန်းတာမျိုးဆိုလင်းတော့လင်းတယ်ရိုးရိုးရိပ်ရိပ်လေးတော့မြင်နေရတယ်ဟာဒါလူပဲကလထိုင်ပဲဇပွဲပဲမြင်ရတယ်ဒါပေမဲ့စာဖတ်ဟာဆိုတော့မှတ်တယ်မြင်ရလေးလားအဲ့ကျတော့ မမြအလင်းကအားကောင်းလေလေအမိုက်တက်အမောင်တက်ကနေပါသွားလေလေပေါ့နော်အဲ့တော့ဘလောက်လင်းမှဘုံဘုံတို့အမှောင်ကဘလောက်ပြောက်မလဲဆိုတာပြောဖို့တောင်ခက်တယ်နော်ဟုတ်တယ်မဟုတ်လားစဉ်းစားကြည့်အဲ့တော့လင်းလေလေဘာဖြစ်နေတယ်တော့အမှောင်မရှိလေလေပေါ့ဟုတ်လားအဲ့တော့ဘုံတို့အမှောင်ကိုဖယ်မယ်ဆိုလို့ရှိရင်အမှောင်ကိုတိတန့်အလင်းမပါဘဲနဲ့ဘလို့မှဖယ်လို့မရအလင်းတက်မပါဘဲနဲ့အမှောင်ကိုဘလို့ဖယ်မလဲနော်ဆိုကြပါစို့ ရာဝတ္ထုတစ်ခုခုဆိုရင်တော့မလို့ရွှေ့လိုက်လို့ရမှာပေါ့အမောင်တကြီးကိုဘယ်လိုရွှေ့မလို့စိတ်ဝင်စားတဲ့အကောင့်ရနော်ဒါပေမဲ့လင်းလာပြီဆိုတာနဲ့လေသူဘေးပြောက်သွားလို့ပြောက်သွားမှလည်းမသိဘူးဒီအလင်းနဲ့အမောင်ရဲ့တဘာဝဘယ်လောက်စမ်းကြည့်လို့သိဖို့အရန်ခက်တယ်နော်ဘုံလည်းဘာမှမသိပါဘူးဒါကိုသိမိရလေပြောပြဟုတ်လားဒါပေမဲ့ဒီအဝိဇ္ဇာနဲ့ဝိဇ္ဇာတနည်းအားဖြင့်မောဟနဲ့ပညာဒါကိုမြတ်စွာဘုရားအမောင်နဲ့အလင်းဆိုပြီးတော့လို့ဥမာပေးတာအဲ့တော့အမောင်ပြောက်ချင်တယ်ဆိုလို့ရှိရင်အလင်းရောက်လာအောင်လုပ်ဖို့ပဲရှိတယ်အမောင်ကိုတီးတန့်အလင်းမပါဘဲနဲ့ဖယ်လို့ မရဘူးတမောင်းနေတယ်ဆိုရင်ဘလို့အကျိုးမဲ့တယ်လဲဆိုတော့လည်းအရင်စဉ်းစားအမှောင်ကိုဖယ်ခြင်းစိတ်ပေါက်ဖို့ပေါ့မောင်းနေတယ်ဆိုရင်ဘလို့အကျိုးမဲ့ဖြစ်နေဘာဘယ်သွားမလဲဘယ်မှမသွားတတ်တော့ဘူးဘာကြည့်မလဲဘာမှလည်းရလိုက်မှဒီလိုသာသေးသွားတယ်ဘလို့ဖြစ်သွားဘလို့တက်ထွက်လို့ထွက်သွားမှတော့ပြီးမှာမဟုတ်ဘူးစဉ်းစားကြည့်နော်သူကြမလို့ဥမာလေးတစ်ခုပုံပြောမယ်ဘုံကအမှောင်လေးထဲမှာနေတယ် ဘေးဝန်းကျင်ကလင်းနေတယ်ဆိုတော့ဘေးကတော့ကိုယ်ကိုမြင်နေရတယ်ကိုကတော့ဘယ်သူ့မှမမြင်အောင်ဆိုဘလောက်ကြောက်စရာကောင်းတဲ့အနေအထားကြီးလဲစဉ်းစားကြည့်နော်အန်လေးအပြည့်ပဲပေါ့နော်ကိုကအမှောင်ထဲမှာရောက်နေတယ်ကိုကတော့သူများမြင်ရတယ်ကိုကတော့ဘယ်သူ့မှမမြင်ရဘူးဆိုရင်ဘယ်လိုများခံစားရမလဲစဉ်းစားကြည့်ဒါအမှောင်တက်အမိုက်တက်ကိုနော်တန်ဝေကရဖို့ထိတ်လန့်ဖို့စိတ်ထဲပေါ်တာလေးကိုပြောကြည့်ရမှာဟုတ်လားအဲ့ဒီအမှောင်တွေကြောင့်အမိုက်တွေကြောင့်ဘုန်းဘုန်းတို့ကလမ်းမှန်ကိုမသွားနိုင်ဘူး လမ်းမမသွားရင်ပန်းနိုင်မှာကိုမရောက်နိုင်ဘူးအဲဒါကြောင့်မို့လို့ဒီအမောင်တက်အမိုက်တက်ကိုပြောက်အောင်ဘုန်းတို့ဘယ်လိုကြိုးပမ်းမလို့အလင်းတက်တစ်ဖြည်းဖြည်းနဲ့ရအောင်ကြိုးစားရမယ်သူ့ကိုအလင်းမပါဘဲနဲ့တိတန့်ဖယ်လို့မရဘူးဆိုတာတော့နားလည်ထားနော်အလင်းတက်ဆိုတာကပြောရတော့ပညာဆိုတော့ပြောတဲ့ပညာပါပဲဒါကြောင့်စောစောအရာကိုပို့ပြီးတော့ကြည်ကြည်ပြန့်ပြန့်ပြောလိုက်ခြင်းအဖြစ်နောက်ပြောနောက်ပြောမယ့်အကြောင်းအရာကိုသိပြီးတော့အသေးစိတ်ပြောစရာမလိုဖြစ်သွားတာပေါ့ဟုတ်လားနော်စောစောတုန်းကနော်ပူသောမီးကိုညှင်း၍ဆိုတာတည်းမှာ မောဟမီးကိုပညာနဲ့ညှင်းရမယ်လို့ပြောတာကိုခုလင်းသမီးကိုရှာဆိုတာပညာကိုရှာမယ်လို့ပြောတာဖြစ်တဲ့အတွက်ကြောင့်ပညာရဲ့အတိပ္ပယ်ကသောသောအထိုက်လျောက်ပြောခဲ့ပြီဟုတ်လားဒါကြောင့်လင်းသမီးကိုရှာဆိုတာဘာဖြစ်လို့လဲအမောင်းပြောက်ဖို့အတွက်ဟုတ်လားတော့လင်းသမီးကိုဘယ်လိုရှာမလို့ဆိုသိအောင်လုပ်ရမယ်ပေါ့နော်မသိတာပျောက်သွားဖို့အတွက်မသိတာနည်းသွားဖို့အတွက်သိတာရောက်လာသိတာများလာဘုံတို့ကျွန်မအထောက်ရမယ်ပေါ့ဟုတ်လားအဲ့တော့အတိရပါတော့သောသောကပြောရတာပဲပြန်ပြီးတော့ပြောမှဖြစ်မယ်နော်ပုဂ္ဂိုလ်တ attva မရှိ ယုံနံတဘာဝတရားတို့တည်တာလေ။ဖန်ဆင်းသူဖန်တီးသူမရှိပါဘဲနဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတဲ့ဖြစ်စဉ်ဟုတ်လားအဲ့ဒီဖြစ်စဉ်ကလည်းပဲဘာပဲဖြစ်ဖြစ်ဘာပဲတွေ့ရတွေ့ရဘာပဲကြုံရကြုံရကြိုက်ကြိုက်ကြိုက်ကြိုက်ကောင်းကောင်းကောင်းကောင်းဘလို့ထင်းထင်းမထင်းထင်းဖြစ်လာသမျှအရာအလုံးဟာတူညီစွာပဲထောက်လျှောက်ပြောက်ွယ်လိုက်နေကြတဲ့သဘာဝဟုတ်လားအဲ့ဒီအနိစ္စကိုလားနာနာသိအောင်ဘုန်းဘုန်းတို့ယူမရအနိစ္စကိုသိမှ ဒုက္ခနဲ့အတ္တကိုသိနိုင်မှာနော်ယုံနာနှမျိုးကြောင်းကျိုးသိမြင်ဘယ်ကစမှာတော့ဒီယုံနာနှမျိုးကြောင်းကျိုးသိမြင်မှုအတွက်ပေါ်တိုင်းမပြတ်ရှုမှတ်နေလျင်ဘာပဲဖြစ်ဖြစ်ဘာပဲတွေ့တွေ့ဘာပဲကြုံကြုံဖြစ်လာသမျှအနေထားကိုတတိလေးထားနေရမယ်လို့ပြောတာဒါလေးပုံမှာအမှန်သိပြီးတော့နေရမယ်လို့ပြောတာဖြစ်နေတဲ့အတိုင်းလေးသိနေရမယ်လို့ပြောတာဟုတ်လားပေါ်တိုင်းမပြတ်ရှုမှတ်နေလျင်ယုံနာနှမျိုးကြောင်းကျိုးသိမြင် နော်ဒါပုဂ္ဂိုလ်တ attva တွေမှာမဟုတ်ဘဲရုပ်တည်နေနေပဲလို့သိလာတယ်ပြီးရင်ဖန်ဆင်းထားလို့ဖြစ်နေတာမှမဟုတ်ဘဲအကြောင်းအကျိုးတဘာဝဆက်ဆက်ပြီးတော့ဖြစ်နေတာမလားလို့သိတယ်ရှေးရှေးယုံနံတို့ကြောင့်နောက်နောက်ယုံနံတွေဆက်ဆက်မပြတ်ဖြစ်နေတဲ့သဘောလို့သိတယ်ဒါပြောတာနော်ပေါ်တိုင်းမပြတ်ရှုမှတ်နေရင်ယုံနံနှမျိုးအကြောင်းအကျိုးသိမြင်အက္ခဒိဋ္ဌိနဲ့ဟုတ်လားဖန်ဆင်းထားလို့ဖြစ်နေတာဆိုတဲ့အာယုနဲ့အယူဆတွေကိုတခါတည်းသူကခြေဖြစ်နိုင်တဲ့အစွမ်းရှိတာနော်။ပေါ်တိုင်းမပြတ်ရှုမှတ်နေတဲ့ယုံနံနှမျိုးအကြောင်းကျိုးသိမြင် နာမရူပပိစေတညာပစ္စယပိကညာဒါတွေကိုပြောနေတာဟုတ်လားပြီးရင်ပါဆက်သွားမလို့မမြဲစင်ရဲ့ညံတဲ့ပေါ်လွင်အနတ္တတိယနိဗ္ဗာန်ပဲဒီလိုလင်္ကာမျိုးအတိဘယ်ကိုကြက်ကြက်နတ်နတ်သိမြင်နားလည်ပြီးတော့နှုတ်တဲ့အာကိုရထားရမှာမြတ်စွာဘုရားရဲ့ချမ်းသာကြောင်းအလွန်မှအရေးပါတဲ့နီလန်မဲ့ဒီဥစ္စာနော်တတိပဌာနာတုတ်ကြီးတစ်ခုလုံးကိုအနိစ္စဥဒ္ဒါရလောက်တောင်ဆုံးနိုင်တယ် ဒါမာရှိစောဘုရားကြီးရဲ့လက်ရဟုတ်လားပေါ်တိုင်းမပြတ်ရှုမှတ်နေရင်ယုံနဲ့မျိုးကြောင်းကျိုးသိရင်မမြဲစင်ရဲ့ညံတဲ့ပေါ်ဒါရင်နားလည်လားဒီမျိုးတော့ကြတစ်မျိုးတော့ကြနောက်ထပ်တစ်မျိုးနောက်ထပ်တစ်မျိုးနဲ့မယိုးအောင်သွားတာဘွားပြီးဟုတ်လားအမျိုးကြီးတစ်မျိုးမယိုးအောင်သွားနေဟုတ်လားဒါမယိုးအောင်သွားတယ်ဆိုရင်နောက်ရှုနောက်တစ်မျိုးကကြည့်ရင် အလွန်ယိုးတယ်ဒါတွေကြီးထက်ထက်လာတယ်ဒါတွေကြီးကပါလေ မြင်မယ်ကြားမယ်အနံ့ရမယ်စားမယ်တောက်မယ်တွေ့မယ်ထိမယ်တွေ့မယ်ကြံမယ်ဒါပဲပုံသဏ္ဍာန်မျိုးစုံနော်အနေအထားမျိုးစုံ level မျိုးစုံအမှုရင်မျိုးစုံနဲ့လာနေလားဟုတ်လားအဲဒါတွေကြီးလာပြီဒီလိုပဲပြောက်ကုန်ဒီလန်းစင်တယ်မလီတသွေးမသိမ်းသွားနေတာယုံနာဟုတ်လားမမြဲဆင်းရဲညံလဲပေါ်တယ်မမြဲဘူးဆိုတာသိရင်အကောင်းဟုတ်ဘူးဆိုတဲ့တဘာမှာညံထဲမှာထင်ရှားတယ်အဲ့ဒီထင်ရှားမှုတွေနားလည်မှုတွေကအနတ္ ဒါကိုတိတဲ့အဆင့်ရောက်သွားမယ်ဆိုရင်ပထမအဆင့်ဒါနိဗ္ဗာန်ကိုသူမြင်ရလိမ့်မယ်လို့ပြောတာဟုတ်လားအတ္တသဘောတွေမဟုတ်ပါလားပုဂ္ဂိုလ်တ attva သဘောတွေမဟုတ်ပါလားနော်ဒုက္ခသဘာဝတွေအကြောင်းကျိုးဆက်ဖြစ်နေတာပါလားလို့သိလာလို့ရှိရင်ဒီဖြစ်စဉ်ရဲ့အပေါ်မှာအလွန်ကြီးမားတဲ့အယောဇဉ်အတောင်ဖွဲ့လို့ဆိုတဲ့တက္ကရာဒိဋ္ဌိနော်ငါငါငါငါတက္ကရာတဲ့ငါနေတဲ့မှားယွင်းမှုအကြီးစားကြီးငရဲမျိုးစေ့လို့မိုးဆိုတော့ဘုရားကြီးထက်ခါထက်ခါသုံးသွားတဲ့နော်တက္ကရာဒိဋ္ဌိ ဟုတ်လားဒါကိုမလုပ်နိုင်တော့ဖယ်ရှားပြစ်လိုက်အဲ့ဒါဆိုရင်နိဗ္ဗာန်မြင်ရမယ်လို့ပြောတာဟုတ်လားပေါ်တိုင်းမပြတ်ရှုမှတ်နေနေယုံနာနှမျိုးကြောင်းကျိုးသိမြင်မမြဲစင်ရဲ့ညံတဲ့ပေါ်နေအနတ္တတိရနိဗ္ဗာန်ဝင်နိဗ္ဗာန်ရောက်အောင်တောင်မှလင်းသွားပြီသူ့ရဲ့စိတ်ကနိဗ္ဗာန်ကိုမြင်နိုင်သည့်အထိလင်းသွားပြီနော်စောစောတုန်းကခုနကပစ္စည်းလေးတစ်ခုထားတယ် မောင်းနေတယ်ဘာမှမမြင်ဘူးဘလောက်ဝေးလည်းမသိနီးလည်းမသိဖြူလားမသိမဲလားမသိမောင်းအမောင်းတူကြီးကခန်းတယ်ဘာမှမမြင်ရအမောင်းလည်းဖြောင်းလိုက်ရောဘာလို့တော့မြင်သွားတယ်နိဗ္ဗာန်ဆိုတာအရှိတရားပဲရှိနေတယ်ကျွတ်တို့ဘာလို့မမြင်ရတော့နိဗ္ဗာန်နဲ့ကျွတ်တို့ကြားမှာအမောင်းတူကြီးခန်းနေလို့မမြင်ရအဲ့ဒါကိုအကိုမိချစ်ကလေးချစ်ပြီးထွန်းလိုက်ပေါ့ဒီပြောင်းနိုင်ပြီဟုတ်လားဒါမှမဟုတ်ခလုတ်လေးနှိပ်ပြီးတော့မီလေးဖွင့်လိုက်ပေါ့မိမလားတော့မသိဘူးဖွင့်လိုက်ပေါ့နော်အဲ့ဒါဆိုရင်ဘာဖြစ်မလို့ မြင်ရမယ်ပေါ့နော်တရားသူတရားမြတ်ကိုသိရလိမ့်မယ်မြင်ရလိမ့်မယ်ဒါပြောတာဟုတ်လားဒါကြောင့်လင်းသမီးကိုရှာပါဆိုကိုယ်စိတ်နှလုံးဟာအမောင်တက်ကြီးရလွှမ်းခြုံထားတာကိုခံရပါလက်ကင်းနေဒီတန်းကြီးနေနိုင်တာဟာမပိုးပြီးတော့မိုက်မဲရရောက်တော့နော်ဒါကြောင့်မှောင်နေရင်မှောင်နေမှန်းသိမိုက်နေရင်မိုက်နေမှန်းသိဒါအခြေခံပဲအဲ့ဒီကြတော့မှဘုံဘုံတို့ကဒီမှောင်ချင်းမိုက်ချင်းရဲ့အပြစ်အနာစာကိုမြင်ပြီးတော့နော်အလင်းကိုရှာခြင်းသိပေါ့ဟုတ်လားဒါဘုံဘုံတို့နော် ပြောဖို့အချိန်ဟိုရက်ဖို့အချိန်တန်ပြီလို့ထင်တယ်ဟုတ်လားอืมမိနစ်40ကျော်သွားပြီနဲ့ပြောနော်အဲ့တော့အသက်ကြီးတဲ့ဟွာဓမ္မဒါနပြုတာဆိုတော့ဒါအသက်ကြီးတဲ့ပုဂ္ဂိုလ်တွေအတွက်အဓိကရည်ရွယ်တယ်ပေါ့နော်အရေးကြီးဆုံးကဘာလို့ကိုယ်စိတ်နှလုံးမှာပူးနေတယ်လောင်းနေတယ်အဆင်ပြေဘူးဆိုတာကိုအရင်သိရတယ်သိပြီးရင်အဲ့ဒီဥစ္စာမလုပ်မလို့ဖယ်ဖြောင်းနိုင်အောင်ကြိုးစားရမယ်ဟုတ်လားပူတော်မီးကိုညှင်း၍အဲ့လိုပြောတာနော် ပြီးရင်ကိုကအမောင်တက်အမိုက်တက်တွေထဲမှာပဲရှိပြီးလို့ကိုယ်သိအောင်သိပြီးတော့သိနိုင်ဘူးမမြင်နိုင်ဘူးဟုတ်လားအဲ့လိုဆိုရင်ဘုန်းဘုန်းတို့ဒီနေ့ဓမ္မဒါနနော်ဓမ္မပူဇာနော်တရားပွဲအစီအစဉ်ကိုအဆုံးသတ်ကြရအောင်နော်အလုံးနော်ပူသောမီးကိုနှိမ့်နေကြတယ်နော်လင်းသောမီးကိုရှာနိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့အလုံးပြုလုပ်အထောက်ထားကြတဲ့ဒါနတိလသမารိပညာကုသိုလ်ကောင်းမှု စုစုတို့ရဲ့စွမ်းတတိကြောင့်ဘုရားတပည့်တော်တို့သည်မေညာပုံညာမျက်နှာပေါ်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောဟုအတ္တနာအောင်စုပြုကြကုန်ရာတတိသာဓုသာဓုသာဓုပါရှင်။အေး